တမန်တော်ဝုထုအခန်းကြီး၈အငယ်၁မှ၄ထိုအခါယေရုရှလင်မြို့၌ရှိသောအသင်းတော်သည်ပြင်းစွာသောညှင်းဆဲခြင်းကိုခံရသဖြင့်တမန်တော်တို့မှတပါတင်းဝင်သူအပေါင်းတို့သည်ယူဒပြည်ရှမာရိပြည်အရရတို့၌အနှံ့အပြားကွဲပြားကြ၏တရားကိုယူသေးသောသူတို့သည်တတိပံကိုတင်းကြွ၍ပြင်းစွာသောငိုကြွေးမိတမ်းခြင်းကို ပြုကြ၏ရှောလူသည်အသင်းတော်ကိုဖျက်ဆီးလေ၏အိမ်များသို့ဝင်ပြီးလျှင်ယောက်ျားမိန်းမတို့ကိုဆွဲငင်၍ထောင်ထဲ၌လှောင်ထားတတ်၏ထိုကြောင့်အရရသို့ကွဲပြားသောသူတို့သည်လှဲ့လေ၍နှုတ်ကပတ်တော်ဒီဟုသောအေဝံဂေလိတရားကိုဟောပြောကြ၏အငယ်9မှ10ဖိလိပ္ပုသည်လည်းယမာရိမြို့သို့တွား၍ ခရစ်တော်၏အကြောင်းကို ဟောလေ၏။လူအစုအဝေးတို့သည်ကြား၍ဖိလိပ္ပုပြုသောနိမိတ်လက္ခဏာတို့ကို မြင်သောအခါ၊သူ၏စကားကိုတညီတညွတ်တည်းနားထောင်ကြ၏။အကြောင်းမူကား၊နတ်ဆိုးစွဲသော သူများတို့၏အထဲမှနတ်ဆိုးတို့သည် ပြင်းစွာသောအသံနှင့် အော်ဟစ်လျက်ထွက်သွားကြ၏။ကိုယ်မလှုပ်နိုင်သောသူ၊ခြေမစွမ်းသောသူအများတို့သည်လည်းပကတိအဖြစ်သို့ရောက်ကြ၏။ ထိုမြို့သူမြို့သားတို့သည် အလွန်ဝမ်းမြောက်ခြင်းရှိကြ၏။ရှိမုန်အမည်ရှိသောသူတယောက်သည် ထိုမြို့၌နတ်ဝိဇ္ဇာအတတ်နှင့်ပြုပြင်၍၊ငါသည်ထူးဆန်းသောသူ ဖြစ်သည်ဟုဆိုလျက်၊ရှမာရိအမျိုးသားတို့ကို မိန်းမောတွေဝေစေခြင်းငှါပြု၏။လူကြီးလူငယ်ရှိသမျှတို့ကလည်း၊ဤသူသည်ဘုရားသခင်၏မဟာတန်ခိုးတော်ဖြစ်သည်ဟုဆိုလျက် ထိုသူ၌စီကကြ၏စီကသည့်အကြောင်းကားသူတို့ကိုမိန်မောတွေ့ဝေစေခြင်းငှာထိုသူသည်နတ်ဝိဇ္ဇာအတအဖြင့်ကြာမြင့်စွာ ပြုလျက်နေ၏ဖိလိပ္ပုသည်ဖျားသခင်၏နိုင်ငံတော်နှင့်၎င်းယေရှုခရစ်၏နာမတော်နှင့်၎င်းဆက်ဆိုင်သောဧဝံဂေလိတရားကိုဟောပြော၍ထိုသူတို့သည်ယုံကြည်သောအခါယောက်ျားမိန်းမတို့သည် ဗတ္တိဇံကိုခံကြ၏ရှိမုန်သည်လည်းကိုယ်တိုင်ယုံကြည်သည်ဖြစ်၍ဗတ္တိဇံကိုခံပြီးမှဖိလိပ္ပုထံ၌မိဝဲစည်းကသည်ဖြင့်ထူးဆန်းသောတကိုးကြီးသောနမိတ်လက္ခဏာများကိုမြင်၍မိမောတွေ့ဝေလျက်ရှိလေ၏အငယ်၁၄မှ၁၉ရှမာရိမြို့သားတို့သည်ဘုရားသခင်နှုတ်ပတ်တရားတော်ကိုခံယူကြပြီဟုယေရုရှလင်မြို့၌ရှိသောတမန်တော်တို့သည်တည်င်းကြလျင် ပေကျုနှင့်ယောဟန်တို့ကိုစေလွှတ်ကြ၏။ထိုမြို့သူမြို့သားတို့သည်သခင်ယေရှု၏နာမ၌ဗတ္တိဇံကိုခံယူမျှတာရှိသဖြင့်တစုံတယောက်သောသူ၏အပေါ်၌တန်ရှင်းသောဝိညာဉ်တော်သည်တက်ရောက်တော်မမူသေးသည်ဖြစ်၍တမန်တော်တို့သည် ရောက်ကြလျင်ဝိညာဉ်တော်ကိုခံရမည်အကြောင်းထိုမြို့သူမြို့သားတို့အဖို့ဆုတောင်း၍ထိုသူတို့အပေါ်၌လက်ကိုတင်သောအဖြစ်သူတို့သည်တန်ရှင်းသောဝိညာဉ်တော်ကို ခံရကြ၏အငယ်16မှ25တမန်တော်တို့လက်ကိုတင်သောအားဖြင့်တန်ရှင်းသောဝိညာဉ်တော်တက်ရောက်သည်ကို ရှိမုံမြင်လျင်ငွေကိုယူဆောင်ခဲ့၍အကျွန်ုပ်၏လက်တင်ခြင်းကိုခံရသောသူသည်တန်ရှင်းသောဝိညာဉ်တော်ကိုခံစေမိအကြောင်းအကျွန်ုပ်အားအခွင့်ပေးပါဟုတောင်းတော်ပေတျုကဘုရားသခင်၏ကျေးဇူးတော်ကိုငွေနှင့်ဝယ်ယူမည်ဟုအကြံရှိသောကြောင့် သင်နှင့်တကွသင်၏ငွေသည်ပျက်စီးခြင်းသို့ရောက်ပါစေသင်သည်ဤအမှုအရာနှင့်မဆက်ဆံသောသူဖြစ်၏အကြောင်းမူကားသင်၏စိတ်နှလုံးသည်ဘုရားသခင်ရှေ့တော်၌ဖြောင့်မတ်ခြင်းမရှိ ထိုကြောင့်သင်၌ယခုစိုးညစ်သောအမှုကို နောင်တရလော့သင်၏စိတ်နှလုံး၌ကြံစီခြင်းအပြစ်ကိုလွတ်ကောင်းလွတ်လိမ့်မည်ဖြစ်၍ဘုရားသခင်ကိုတောင်းပန်လော့သင်သည်ကားစွာသောတဲချေဆွဲသည်ဖြစ်၍ ဒုစရိုက်အနှောင်ဖွဲ့နှင့်မလွတ်ကြောင်းကိုငါသိမြင်သည်ဟုဆို၏ရှိမုန်ကလည်းမိန်တော်မူသောအရာဆုံးတစ်ခုမျှအကျွန်ုပ်ပေါ်သို့မရောက်ပါမည်အကြောင်းသာဝရဘုရားကိုအကျွန်ုပ်အဖို့အလွန်ငှာဆုတောင်းတော်မူကြပါဟုပြန်ပြော၏တမန်တော်တို့သည်တက်တည်ခံ၍သခင်ဘုရား၏နှုတ်ကပတ်တရားတော်ကိုဟောပြီးမှယေရုရှလင်မြို့သို့ပြန်သွားရာရှမာရိ ရွာများတို့၌လည်းအေဝံဂေလိတရားကိုဟောပြောကြ၏အငယ်26မှ31တပန်းသာဝရဖျား၏ကောင်းကင်တမန်သည်ဖိလိပ္ပုအားတင်ထ၍ယေရုရှလင်မြို့မှဂါဇန်မြို့သို့တွားရာတောလမ်းတွင်တောင်မျက်နှာသို့တွားလို့ဟု ဆိုသည့်တိုင်ဖိလိပ္ပုသည်ထ၍တွားလေ၏ထိုအခါအေသျောပိပြည်ကိုအဆူရသောမိဖုရားကန်ဒစ်ထံ၌ ဘုံကြီးသောအမတ်ဖြစ်၍ဘန္နာတော်ရှိသမျှကိုအုပ်စိုးရသောအေတီယိုပီပြည်သားတယောက်သည်ကိုးကွယ်ခြင်းအလိုငှာယေရုရှလင်မြို့သို့တွား၍ပြန်စဉ်တွင်မိမိယထာပေါ်၌ထိုင်လျက်ပရောဖက်ဟေရှာယ၏ကျမ်းစာကိုဖတ်လေ၏ဝိညာဉ်တော်ကလည်းထိုယထာသို့ချင်းကပ်၍မိဝဲလို့ဟုဖိလိပ္ပုအားဗျာဒိတ်ပေးတော်မူသည်ဖြင့်ဖိလိပ္ပုသည်ယထာသို့ပြေး၍ပရောဖက်ဟေရှာယ၏ ကျမ်းစာ၌ဖတ်တီကိုကြားလျင်ဖတ်သောအရာကိုနားလေပါ၏လို့ဟုမေးမြန်း၏ထိုအမတ်ကလည်းတွင်တင်ပဲ့ပြင်သောသူမရှိလျင်အဘယ်သို့နားလေနိုင်မည်နည်းဟုဆိုပြီးမှမိမိနှင့်အတူဖိလိပ္ပုတက်၍ထိုင်နေပါမည်အကြောင်းတောင်းပန်၏အငယ်32မှ40ကျမ်းစာ၌ဖတ်သောအချက်ဟုမူကားအသေးသက်ချင်းငါဆောင်းသွားသောတိုးကဲ့သို့ သူ့ကိုဆောင်သွား၍တိုးတငယ်သည်အမွှေးညက်သောသူရှေ့မှမမီဘဲနေတကဲ့သို့သူသည်နှုတ်ကိုမဖွင့်ဘဲနေ၏နှိမ်ချခြင်းကိုခံစဉ်တွင် သူတစ်ပါးတို့သည်ထိုသူကိုမတရားသဖြင့်စီရင်ကြ၏ထိုသူ၏အသက်ကိုမြေကြီးကသိမ့်ယုတ်သည်ဖြစ်၍သူ၏အမျိုးအနွယ်ကိုအဘယ်သူပြညွန်မည်နည်းဟုကြံစာလာသည်ထိုအမတ်ကလည်းပရောဖက်သည်အဘယ်သူကိုရည်မှတ် ဤသို့ဆိုပါသည်။ကိုကိုဒီဆိုလိုသလိုသူတစ်ပါးကိုဒီဆိုလိုသလိုဟု တောင်းပန်လျက်ဘိလိပုအားမေးမြန်းလျင်ဘိလိပုသည်မိမိနှုတ်ကို ဖွင့်၍ထိုကျမ်းစာချက်ကိုအဆွဲပြုလျက်ယေရှု၏အကြောင်းဒီဟုသော အေဝံဂေလိတရားကို ဟောလေ၏ထိုသို့လမ်း၌တွားကြစဉ်ယေရှိယသို့ရောက်၍အမတ်ကလည်း ဤအရပ်တွင်ရေရှိပါ၏အကျွန်ုပ်ကိုဗတ္တိဇံမခံစေခြင်းငှာမြည်သည့်အကြောင်းစီးတားပါသည်ဟု ပြောဆိုလျင်ဖိလိပ္ပုကသင်သည်စိတ်နှလုံးအကျွင့်မဲ့ယုံကြည်လျင်ခံရသည်ဟုဆိုလေ၏အမတ်ကလည်းယေရှုခရစ်သည်ဘုရားသခင်သားတော်ဖြစ်တော်မူကြောင်းကို အကျွန်ုပ်ယုံကြည်ပါသည်ဟုဝန်ခံ၍ယထာကိုရက်စေခြင်းငှာစီရင်ပြီးမှဘိလိပ္ပုသည် ထိုအမတ်နှင့်တကွာ ရေထဲသို့ဆင်း၍ တိဇံကိုပေး၏ရေထဲကတက်ကြလင်ဒါဝရဖျား၏ဝိညာဉ်တော်သည်ဖိလိပ္ပုကိုဆောင်ယူတော်မူ၍အမတ်သည်ဖိလိပ္ပုကိုနောက်တဖန်မတွေ့မမြင်ရဝမ်းမြောက်ဝမ်းသာခြင်းနှင့်မိမိတွားရသောလမ်းကိုတွားလေ၏ဖိလိပ္ပုသည်လည်းအာဇုတ်မြို့၌ပေါ်လာ၍ထိုမြို့မှကဲသရီမြို့တိုင်အောင်မြို့ရွာအစဉ်တိုင်းလျှောက်သွား၍အေဝံဂေလိတရားကိုဟောလေ၏